အခန်းကြီး14အငယ်1မှ9တယံယောခာရှမ်းဆုံသည်တိမနမြို့သို့တွား၍ထိုမြို့၌ဖိလိတိအမျိုးဖြစ်သော မိမတယောက်ကိုမြင်လျင်မိဘထံသို့ပြန်လာ၍တိမနမြို့၌ဖိလိတိအမျိုးဖြစ်သောမိမတယောက်ကိုမြင်ခဲ့ပြီးကျွန်ုပ်ကျင်ဘက်ဖြစ်ဖို့ရန်တောင်း၍ပေးပါဟု ဆိုသောမိဘတို့ကတင်သည်အေဗျာလှီးခြင်းကိုမခံသော ဖိလိတ္တိလူတို့တွင်မယားကိုသွား၍ယူရမည်အကြောင်း၊သင်၏ညီအစ်ကိုသမီးငါတို့အမျိုးသားချင်းသမီးတို့တွင် မိန်းမတယောက်မျှမရှိလောဟု ဆိုသော်လည်း၊ရှံဆုန်က၊ထိုမိန်းမကို တောင်း၍ပေးပါ။အလွန်နှစ်သိမ့်ပါသည်ဟုအဘအားပြောဆို၏။ထာဝရဘုရားစီရင်တော်မူသောအားဖြင့်ရှံဆုန်သည်ဖိလိတ္တိလူတို့၌အမှုရှာကြောင်းကိုမိဘတို့သည် မရိပ်မိကြ။ထိုကာလ၌ ဖိလိတိလူတို့သည်ဣဒရေလမျိုးကိုအုပ်ဆိုးသည်ထိုအခါရှံဆုံသည်မိဘနှင့်တကွတိမနတ်မြို့သို့တွား၍တိမနတ်စပြည့်ဥယျင်များသို့ရောက်လျင်ရှင်တိပြိုတကောင်သည်သူ့ကိုတွေ့၍ဟောက်လေ၏ထိုအခါရှံဆုံလက်၌တစုံတစ်ခုမျှမပါတော့လဲဒါရဖျား၏ဝိညာဉ်တော်သည် သူ့အပေါ်မှာတက်ရောက်သည်ဖြင့်သူသည်စိတ်တငယ်ကိုဆွဲဖြတ်တဲ့ကဲ့သို့ ထိုခြင်သိက်ကိုဆွဲဖြတ်၏သို့ရာတွင်မိမိပြုသော အမှုကိုမိဘတို့အားမကြားမပြောဘဲနေ၏။မြို့သို့ရောက်၍မိန်းမနှင့်နှုတ်ဆက်သဖြင့်၊ရှံဆုန်သည်နှစ်သိမ့်၏။အချိန်စေ့၍ထိုမိန်းမကိုသိမ်းယူခြင်းငှါသွားစဉ်အခါ၊ခြင်္သေ့အကောင်ကိုကြည့်ရှုအံ့သောငှါလမ်းမှာလွှဲသွား၍ခြင်္သေ့အကောင်ထဲမှာပျားအုံနှင့်ပျားရည်ရှိသည်ကို တွေ့မြင်လျှင်၊နတ်ယူ၍စားလျက်ခရီးသွားလေ၏ မိဘထံသို့ရောက်တော်ပေး၍သူတို့သည်လည်းစားကြ၏တို့ရတွင်ထိုပြားရည်ကိုရှင်သည့်အကောင်တဲကနှက်ယူကြောင်းကိုမကြားမပြောဘဲနေ၏အငယ်တစ်ဆယ်မှ20အဖသည်လည်းမိမနေရအရက်တို့တွားပြန်၍ရှမ်းဆုံးသည်လူပြိုထုံးစံအတိုင်းပွဲလုပ်လေ၏ထိုအရက်သားတို့သည်ရှမ်းဆုံးကိုမြင်သောအခါသူနှင့်အတူပွဲခံခြင်းဟာ အပေါင်းဖော်30တို့ကိုခေါ်ခဲ့ကြ၏ရှံဆုံကလည်းတင်တို့အားစကားဝက်ကိုငါပြောမိပွဲခံရ9ရက်တွင်ဖော်ပြနိုင်လင်ခြုံတယ်30အင်ကြီး30ကိုငါပေးမိမဖော်မပြနိုင်လင်တင်တို့သည်ခြုံတယ်30အင်ကြီး30ကိုငါအားပေးရမည်ဟုဆိုတော့သူတို့ကတင့်စကားဝက်ကိုငါတို့အားကြားပြောပါဟု ဝန်ခံကြ၏ရှံဆုံကလည်းစားတတ်သောသူ၏အထဲကအစာတန်ဆွမ်းသောသူ၏အထဲကအချိုထွက်လေစွတ်ဟုဆို၏ထိုစကဝဲအ내ကိုသူတို့သည်သုံးရက်ပတ်လုံးရှာ၍မတွေ့နိုင်ကြစဒုထနေ့ရောက်မှသူတို့ကတင်ဤလင်သည်စကဝဲအ내ကိုပေါ်ပြစေခြင်းငှာသူကိုချော့မော့ရမည်သို့မဟုတ်တင်နှင့်တကွတင်အဆွေအမျိုးကိုမိရှို့မည် ငါတို့ဥစ္စာကိုလူယူခြင်းငှါငါတို့ကိုခေါ်ဖိတ်တလို့ဟုရှံဆုံဤမယားကိုဆိုသောကြောင့်သူသည်လင်ရှိမှငိုကြွေး၍တင်းဒီငါကိုမချစ်မုံမာ၏ငါအမျိုးသားချင်းတို့အားဇကဝက်ကိုပြောတော်လဲအ내ကိုငါအားမပြပါတကားဟုဆို၏ရှံဆုံကလည်းငါသည်ကိုမိဘကိုမျှမပြဘဲတင့်အားပြရမည်လို့ဟုဆိုတော်လဲပွဲခံရာ ။ခုနှစ်ရက်စစ်အောင်လင်ရှိမှငိုကြွေး၍ခုနှစ်ရက်မြောက်သောနေ့၌အလွန်ပူဇော်သောကြောင့်အ내ကိုဖော်ပြ၏။မိမသည်လည်းအမျိုးသားချင်းတို့အားပြန်ပြောလေ၏။မြို့သားတို့သည်ခုနှစ်ရက်မြောက်သောနေ့နေမဝင်မီလာ၍ပြားရည်ထက်အဘယ်အရာချိုသည်။ရှင်သစ်ထက်အဘယ်အရာတန်ဆွမ်းသည်ဟုဖော်ပြကြ၏။ရှံဆောင်ကလည်းတင်တို့သည်ငါနမပြိုနှင့်မထွန်လျင် ငါစကဝဲအနက်ကိုရှာ၍မတွေ့ဟုဆို၏ဒါဝရဖျား၏ဝိညာဉ်တော်သည်ရှံဆုံးအပေါ်မှာတက်ရောက်သဖြင့်သူသည်အာရှကေလုံမြို့သို့တွား၍မြို့သား30ကိုတပ်ပြီးမှသူတို့ဥစ္စာကိုလူယူ၍စကဝဲအနက်ကိုဖော်ပြသောသူတို့အားအဝတ်စုံတို့ကိုပေးပြီးမှအမျက်ထွက်၍မိမိအဖအိမ်သို့ပြန်သွားလေ၏မယားကိုကရှံဆုံပေါင်းဖော်သော အဆွေခင်မွန်းအားပေးစားသည်အငယ်30မှ20အဖသည်လည်းမိမနေရအရက်တို့တွားပြန်၍ရှမ်းဆုံးသည်လူပြိုထုံးစံအတိုင်းပွဲလုပ်လေ၏ထိုအရက်သားတို့သည်ရှမ်းဆုံးကို မြင်သောအခါ သူနှင့်အတူပွဲခံခြင်းဟာအပေါင်းဖော်30တို့ကို ခေါ်ခဲ့ကြ၏ရှမ်းဆုံးကလည်းတင်တို့အားစကားဝက်ကိုငါပြောမည် ပွဲခံရာခုနှစ်ရက်တွင်ပေါ်ပြနိုင်လျင်ခြုံတယ်30အင်ကြီး30ကိုငါပေးမည်မဖော်မပြနိုင်လျင်တင်တို့သည်ခြုံတယ်30အင်ကြီး30ကိုငါအားပေးရမည်ဟုဆိုသောသူတို့ကတင့်စကဝက်ကိုငါတို့အားကြားပြောပါဟုဝန်ခံကြ၏ရှန်ဆုံကလည်းစားတတ်သောသူ၏အထဲကအစာတန်ဆွမ်းသောသူ၏အထဲကအချိုထွက်လေစွတ်ဟုဆို၏ ထိုစကားဝက်အနက်ကို သူတို့သည်သုံးရက်ပတ်လုံးရှာ၍မတွေ့နိုင်ကြစတုထနေ့ရောက်မှ သူတို့ကတင်းဤလင်သည်စကားဝက်အနက်ကို ဖော်ပြစေခြင်းငှာသူကိုချော့မော့ရမည်သို့မဟုတ်တင်းနှင့်တကွတင့်အဆွေအမျိုးကိုမိရှို့မည်ငါတို့ဥစ္စာကိုလူယူခြင်းငှာငါတို့ကို ခေါ်ဖိတ်တော်ဟု ရှံဆုံဤမယားကိုဆိုသောကြောင့်သူသည်လင်ရှိမှငိုကြွေး၍ သင်သည်ငါ့ကိုမချစ်မုန်းပါ၏ငါအမျိုးသားချင်းတို့အားစကားဝက်ကိုပြောတော်လဲအ내ကိုငါအားမပြပါတကားဟုဆို၏ရှံဆောင်ကလည်းငါသည်ကိုမိဘကိုမျှမပြဘဲတင့်အားပြရမည်လို့ဟုဆိုတော်လဲပွဲခံရာခொနရက်စစ်အောင်လင်ရှိမှငိုကြွေး၍ခொနရက်မြောက်သောနေ့၌အလွန်ပူဇော်သောကြောင့်အ내ကိုဖော်ပြ၏မိမသည်လည်းအမျိုးသားချင်းတို့အား ပြန်ပြောလေ၏မြို့သားတို့သည်ခொနည်းမြောက်သောနေ့နေမဝင်မီလာ၍ပြားရည်ထက်အဘယ်အရာချိုသည်နီရှင်သစ်ထက်အဘယ်အရာတန်ဆွမ်းသည်ဟုဖော်ပြကြ၏ရှံဆောင်ကလည်းတင်တို့သည်ငါနမပြိုနှင့်မထွန်လင်ငါစကဝက်အ내ကိုရှာ၍မတွေ့ဟုဆို၏ဒါဝရဖျား၏ဝိညာဉ်တော်သည်ရှံဆုံးအပေါ်မှာတက်ရောက်သဖြင့်သူသည်အာရှကေလုံမြို့သို့သွား မြို့သား30ကိုတပ်ပြီးမှသူတို့ဥစ္စာကိုလူယူ၍စကဝက်အနက်ကိုဖော်ပြသောသူတို့အားအဝတ်စုံတို့ကို ပေးပြီးမှအမျက်ထွက်၍မိမိအဖအိမ်သို့ ပြန်သွားလေ၏မယားကိုကရှံဆုံပေါင်းဖော်သောအဆွေခင်မွန်းအားပေးစားသည်